ကောရိန္သုဩဝါဒစာဒုတိယဆောင်ခန်းကြီး30အငယ်1မှ6တင်တို့၏မျက်မှောက်၌နှိမ့်ချခြင်းမျက်ွယ်၌တင်တို့အမှုကိုစီရင်၍ရဲရင်ချင်းရှိသောငါပေါလုသည် ခရစ်တော်၏နုညံ့တိမ်မွေ့ဖြင်းညင်းတော်မူခြင်းကိုအကြောင်းပြု၍တင်တို့ကို တောင်းပန်ပါ၏ငါတို့သည်ဇာတိပဂတိအလိုသို့လိုက်၍ကျင့်တော်သူဖြစ်ကြသည်ဟုထင်မှတ်သောသူတို့အားငါကြံစီသောရဲရင်ချင်းအတိုင်း တင်တို့စီတို့ရောက်လာသောအခါထိုမြတ်လောက်ရဲရင်ချင်းမရှိမိအကြောင်းငါတောင်းပန်ပါ၏အဘယ်ကြောင့်ဤဟုမူကားငါတို့သည် လူဇာတိ၌ကျင်လည်တော်လဲဇာတိပဂိအလိုတို့လိုက်၍စစ်တိုက်ကြသည်မဟုတ်ငါတို့စစ်တိုက်၍တုံးဆွဲသောလက်နှင့်သည်ဇာတိပဂိလက်နှင့်မဟုတ်ဘုရားသခင်၏တကူတော်အားဖြင့်မြို့ရိုးမြို့ပြတို့ကိုဖြိုဖျက်နိုင်သောလက်နှင့်ဖြစ်၏ ထိုလက်နက်အားဖြင့်လူတို့၏အကြံအစည်တို့ကို၎င်း၊ဘုရားသခင်ကိုသိသောပညာကိုဆီးတားသောမာန်မာနရှိသမျှတို့ကို၎င်းနှိမ့်ချမှောက်လှန်၍ခပ်သိမ်းသော စိတ်တို့ကိုဘမ်းသွားချုပ်ထားလျက်၊ခရစ်တော်၏စကားကိုနားထောင်စေကြ၏။သင်တို့၏နားထောင်ခြင်းအမှုသည် ပြည့်စုံပြီးမှ၊နားမထောင်ဘဲနေသောသူအပေါင်းတို့ကိုဒဏ်ပေးခြင်းငှါငါတို့သည်အသင့်ရှိကြ၏။ အငယ်9မှ17မျက်နာကိုသာကြိမှတ်ကြသလိုအချင်းသူကငါသည် ခရစ်တော်၏လူဖြစ်သည်ဟုမိမိ၌ဆွဲလန်းခြင်းရှိ၏ထိုသူသည်ခရစ်တော်၏လူဖြစ်တဲ့ကဲ့သို့ငါတို့လည်းခရစ်တော်၏လူဖြစ်ကြောင်းကိုတပံအလိုလျောက်ဆင်ခြင်တိမှတ်စေတင်တို့ကိုပယ်ရှင်းဖြစ်စည်းခြင်းအလိုငါမဟုတ်တိဆောက်ခြင်းအလိုငါတခင်ဖျားသည်ငါတို့၌အပ်ပေးတော်မူသောတကူကို ငါသည်သာ၍ဝါကြွားတော်လဲရှက်ကြောက်เสียအကြောင်းမရှိငါရေး၍ပေးလိုက်သောစာအားဖြင့်သာတင်တို့ကိုချင်းချောက်တကယ်သို့ငါမပြုလိုအကြောင်းမူကားထိုသူ၏စာသည် လေးလံသောစာတကိုးနှင့်ပြည့်စုံသောစာဖြစ်၏ကိုယ်တိုင်ရှိလင်မူကားတတ္တိမရှိသောသူအချင်းဤသောစကားကိုပြောသောသူဖြစ်သည်ဟုဆိုတတ်သောသူရှိ၏ငါတို့သည် ကိုယ်တိုင်မရှိ၍စာ၌ပါသောစကားအဖြစ်ဖြစ်တကယ်သို့ ကိုယ်တိုင်မျက်မှောက်ရှိသောအခါအမှုအားဖြင့်ဖြစ်လိမ့်မည်ဟု ထိုသူသည်ဆင်ခြင်သိမှတ်စေ။12ကိုယ်ကိုကိုယ်ချီးမွမ်းသောသူတို့နှင့်ရေတွက်ဝင်ခြင်းကို၎င်း၊ပြိုင်နှိုင်းခြင်းကို၎င်းငါတို့မပြုဝံ့။ထိုသူတို့သည်အချင်းချင်းတယောက်နှင့်တယောက်ခိုင်းနှိုင်းခြင်း၊ပြိုင်နှိုင်းခြင်းကို ပြု၍ပညာမဲ့ဖြစ်ကြ၏။ ထိုမှတပါကိုငန်းကိုတာကိုလွန်ကျူး၍ပြုသောအမှုအရာကိုငါတို့ဝါကြွားခြင်းမရှိဝွန်ဖျားသခင်ဝေငှတော်မူသော အငန်းတာဤအတိုင်းရှိအတွင်တွင် ပြုသောအရာကိုသာဝါကြွားခြင်းရှိဝွန်၏ထိုအတိုင်းရှိသည်တင်တို့တိုင်အောင်ပင်မိသည်တင်တို့တိုင်အောင်မမိလျင်ငါတို့သည်လွန်ကျူး၍ပြုကြသည်မဟုတ် အကြောင်းမူကား၊ခရစ်တော်၏ဧဝံဂေလိတရားကို ဟောပြော၍သင်တို့ရှိရာသို့တိုင်အောင်ရောက်ကြပြီ။ငါတို့သည်ကိုယ်ငန်းကိုယ်တာကိုလွန်ကျူး၍သူတပါးအလုပ်ထဲသို့ဝင်ခြင်းကြောင့်ဝါကြွားလေ့ရှိကြသည်မဟုတ်။ထိုသို့သူငန်းသူတာအတွင်းတွင် ပြင်ဆင်ပြီးသော အမှုအရာကိုဝါကြွားခြင်းမရှိဘဲ၊သင်တို့ပြည်တဘက်သို့ကူး၍ဧဝံဂေလိတရားကို ဟောပြောရသော အခွင့်ရှိစေခြင်းငှါ သင်တို့၏ယုံကြည်ခြင်းပါရမီရင့်ပြီးမှငါတို့၏အငမ်းတာသည်အလွန်ကျယ်ဝန်းမည်ဟု မျှော်လင့်ခြင်းရှိ၏တို့ဖြစ်၍ဝါကြွားသောသူမည်ဒီကသခင်ဖျား၌သာဝါကြွားစီအကြောင်းမူကားကိုကိုကိုချီးမွမ်းတော်သူသည်ဝန်ခံတော်မူသောသူဖြစ်သည်မဟုတ်တခင်ဖျားချီးမွမ်းတော်မူခြင်းကိုခံရသောသူသာလျှင် ဝန်ခံတော်မူသောသူဖြစ်သည်